နှင်းနေတဲ့စိတ်လည်းပဲဖြူစင်းနေတဲ့စိတ်လို့ထင်တယ်။အဲဒီလိုထင်လို့ညီမနေတဲ့စိတ်ကိုဖြူစင်းအောင်မလုပ်နိုင်ရင်အဲဒီညီနေတဲ့စိတ်ကဒုက္ခပေးမှသိကြတယ်။ဒါကြောင့်မို့မိမိရဲ့မျက်နှာရုပ်တွင်ဘယ်နှစ်ချံဝက်ချံပေါက်ညင်းပြောက်တင်းတိတ်အဖို့အကျိတ်အစွမ်းအကွက်အဆက်ရှိမရှိကိုသိကျင်နေတဲ့အခါကျတော့ဗဝရိမှန်ညီမှာမျက်နှာကိုကြည့်ပြီးတော့စစ်ဆေးလို့ ရှိလို့ရှိရင်စိတ်ပိတ်ပေါ်စားရတယ်လို့တဲ့မိမိစိတ်အစဉ်မှာအငြိအကျေးတင်တဲ့မိမိစိတ်မှာဖြစ်နေတဲ့သဘောဟာအငြိအကျေးလားအဖြူစင်လားဆိုတာကန္နာဓမ္မဆိုတာအငြိအကျေးတရားပုဂ္ဂဓမ္မဆိုတာအဖြူစင်တရားကန္နာဓမ္မဆိုတဲ့အငြိမဲ့တရားစိတ်ထဲမှာဝင်ပြီဆိုရင်ဆင်းရဲမယ်ပုဂ္ဂဓမ္မဆိုတဲ့အဖြူစင်တရား စိတ်မှရှိနေပြီဆိုရင်ချမ်းသာမယ်ဆိုတာသဘောပေါက်ပြီးတော့မိမိစိတ်ရဲ့သဘာဝဟာကန္နာလားတုတ်တာလားအမဲလားအဖြူလားဆိုတာသိရအောင်ဘုရားရှင်ရဲ့တရားတော်ဒီဟူသောကျေးမုံမှန်မြင်နဲ့တိုက်ဆိုင်ပြီးတော့အဲ့ဒီမှန်မြင်မှကြည့်ပြီးစစ်ဆေးပါအဲ့ဒါလို့စစ်ဆေးပြီးလို့ရှိရင်ဒီစိတ်ဟာဖြင့်ကုသိုလ်စိတ်ပဲဒီဥပ္ပယဖြင့်အကုသိုလ်စိတ်ပဲဒါဖြင့်အပြည့်ရှိတဲ့စိတ်ပဲဒါဖြင့်အပြည့်မရှိတဲ့စိတ်ပဲဒါဖြင့်မြင်မဲ့တဲ့စိတ်ပဲဒါဖြင့်ဖြူစင်တဲ့စိတ်ပဲလို့ ဟောပြောခြားခြားပြီးလာပါလိမ့်မယ်အဲ့ဒါလိုပြီးတဲ့အခါမှာမြင်နေတဲ့စိတ်များဖြစ်နေလို့ရှိရင်တော့အခဏပြောရတဲ့နီး6ပါးမှာသိနေရတဲ့နီးနဲ့အဲ့ဒီအငြင်းမဲကိုမလွတ်မကြပဲလွင့်စေပြောက်စေလျှော်စေပြီးမှာပဲသင်္ခဏာအချမ်းသာလိမ့်မယ်တဲ့အဲ့ဒီအောက်ကဒီဓမ္မကြီးမုံတွင်တည်ရစစ်စေပါတဲ့တန်ရှင်ကြီးလင် เยมังยิงเว ကျေကိလေသေရသေးသောသောက်တွေနေဖြင့်ကြောက်စေလွင့်မှမလင့်မကြာသင်္ခန္ဓာသည်သန္တာဖုံးနိုင်မှန်စွာသည် စိတ်ကိုအမြဲတစေပြန်ပြီးတော့စစ်ဆေးဖို့အရေးကြီးတယ်။ဘုန်းကြီးနောက်နံပါတ်၈မှာသမဏနံပါတ်၈မှာစိတ်ကိုမြင်နေစေတဲ့တရား16ပါးတော့အဘိဓါနဲ့ဝိပမလောဘအကြောင်းဘုန်းကြီးတို့ပြောခဲ့ပြီ။မကြည့်မကြည့်အဘိဓါဆိုတာသူတစ်ပါးပစ္စည်းကိုမိမိစည်းစိမ်မိမိပစ္စည်းဖြစ်စေလိုမှုရှိရှိတံစီခြင်း တရားတဲ့လောဘပေါ်သူပစ္စည်းကိုယ်ပစ္စည်းဖြစ်စေခြင်းနဲ့ဆိုတာတရားပါမလားတရားဘူးအဲ့ဒီအဘိဓါရဲ့တဲ့ဝိသမလောဘလူလောဘကြီးတဲ့ဝိသမလောဘအဲ့ဒါအဲ့ဒီလိုစိတ်အငြိအကျေစိတ်ထဲဝင်လာလို့လူကျင်တတ်မှမှုပြင်းထန်လာရင်မတရားလောဘဖြစ်လာရင်စိတ်ညစ်မောပြီးဆင်းရဲဖို့ကပြင်ထားတော့တဲ့ဒီတော့ ဒီအငြင်းမဲကိုဖြူစင်းတဲ့ဤကိုလည်းပဲဒီမှာဆောင်ပုံးနဲ့ပြထားတယ်ဒီဆောင်ပုံးတွေအိတ်ကဘုန်းကြီးတို့ပြောခဲ့တယ်အဲဆောင်ပုံးတော့ဒီပြိဿကတော့လိုက်ဆိုတော့လေဆိုကြောင်ကျိုးမမြင်မိုက်မောင်ဝင်သိပင်ဖြစ်စည်းတာလောဘအပြည့်ဒေချာစစ် ပြည့်သူကိုပါအဲ့ဒါကအဲ့ဒီလူကျင်တတ်မှတ်မှုလောဘရဲ့အပြစ်ကိုပြောပြတာပြီးတော့မှအဲ့ဒီအပြစ်တွေမပြအောင်အဲ့ဒီအငြိအကျိုးကိုဒီလိုသေးပါဆိုပြီးတော့ရောသေးတဲ့နေ့ယုံွယ်ထင်လေဝါလျောနေဣန္ဒြေဆောင်ပြီးရာ တာပေါက်တိုင်းရှိမိကောင်းစေလေလေးတင်လျော်ပါကာမိသန္ဒပေကြောင်းပြသောဝအထပဋ္ဌာပေကြောင်းပြ ကာမိဆန္ဒဆိုတာလောဘပဲဟွန်းကာမဂုဏ်အာယုန်တွေကိုလိုလားတောင်းတတဲ့လောဘအစင်လာလာကြည့်ခြင်းနဲ့အပန်းကောင်းကောင်းနားထောင်ခြင်းနဲ့အနတ်မိုးမိုးနားခြင်းနဲ့အရာသာရှိရှိစားခြင်းနဲ့ထိတွေ့ကောင်းကောင်းထိတွေ့ခြင်းနဲ့ဆိုတော့ရှင်းနေအဲဒီလောဘတွေကကာမိဆန္ဒနိဝရဏပဲလောဘဒါကြောင့်မလို့လောဘကိုဒီလိုပဲပါ ကိုပြောဖို့လှည့်ကြတာကဗျာပါဒကောဒဥပနာဟာဗျာပါဒဆိုတာသူတစ်ပါးကိုဖြစ်စည်းလိုတဲ့စိတ်ကောဒဆိုတာစိတ်ဆိုးတာဥပနာဟာဆိုတာယဉ်ညိုးဖွဲ့တာသူတစ်ပါးကိုတနည်းနည်းနဲ့ဖြစ်စည်းလိုတဲ့စိတ်ပေါ်နေပြီဆိုလို့ရှိရင်အဲ့ဒီစိတ်ဟာမကောင်းတဲ့စိတ်တဲ့စိတ်အငြိကြီးပဲသူတစ်ပါးနာမည်ပြည့်စေခြင်းနဲ့ဂုဏ်သိက္ခာကျစေခြင်းနဲ့ ဒီစိဥစ္စာရောပါစေခြင်းနဲ့သူတို့ကရုပ်ဆင်းရဲငါပြည့်ရင်းစေခြင်းနဲ့အချွေရန်နေစေခြင်းနဲ့သူတို့ကချစ်ခင်ချစ်ချစ်ဘူးခင်နေနေပါသွားစေခြင်းနဲ့ဆိုတာဒါပြပါပါစိတ်တွေပဲသူတို့ကမနီးနီးနဲ့ပြည့်စည်စေခြင်းနဲ့စိတ်ပဲအဲ့ဒါပြပါတော့စိတ်တွေအမှန်တန်ဆိုးတဲ့စိတ်တွေအဲ့ဒီစိတ်ကြီးကိုဝင်လာပြီးခြင်းနဲ့ဆင်းရဲပြီးတော့မှတ်ကျော်ဒီညီကြီးကိုပြောရတယ် ကောရဆိုတာစိတ်ဆိုးတာကောရနဲ့ဒေါသနဲ့သဘောအချင်းအတူတူပါပဲတော့ကျမ်းဂန်ကတော့အနုအရင်အနေနဲ့ခွဲထားတယ်နုရောစိတ်ဆိုးမှုကကောရယင်သောစိတ်ဆိုးမှုကဒေါသဒီလိုခွဲထားတယ်အဲတော့အစာဥစိတ်ဆိုးမှုကကောရနောက်တိုးတိုးစိတ်ဆိုးတာကဒေါသပေါ့ အဲ့ဒီစိတ်ဆိုးမှုဒေါသအငြိကြီးဝင်လာပြီဆိုလို့ရှိရင်တော့တဲ့ချမ်းသာပြီတာမှတ်ပြီးတော့တဲ့ဒီဒေါသကိုသိမ့်ပိုက်ထားပါတဲ့ထွက်မတော့ပါစေနဲ့နော်ဟမ်ဟုတ်သိရလားသိရလားဒေါသဆင်းရဲမှန်သိသလားဟင်းတချို့မသိဘူး တချို့မသိလို့မလို့မလို့ဒေါသလည်းဂုံတင်းတင်းပြောငါဘုကငါဘလို့ထိုးလိုက်တာဟုတ်တယ်မလားအဲတခါရေအဲဓမ္မတွေကြတော့ဘုကမအိမ်ကဘလို့ငါပြောလိုက်တာဒေါသကိုသူတို့အကောင်းမှန်တာပြီးတော့ကြည့်တယ်ဟင်းဟေ့တို့ကအာဇာနည်မျိုးလာမထိနဲ့မီးပွင့်သွားမယ်ဟုတ်တယ်မလားအဲ့ဒါ ဘယ်ကအကောင်းထင်တယ်လားမကောင်းထင်တယ်လားအကောင်းထင်နေတာအဲ့တော့အကောင်းထင်တဲ့လူကအဲ့ဒေါသပယ်ရမလားမပယ်ခင်ဗျသူ့သူ့ပေါ်မှာဒီဒေါသဖြီးပြီးနေဘူးလားဖြီးပြီးလို့လည်းဖြီးပြီးမှမေသူကအရသာတွေ့တဲ့အောင်နေတယ်လူဖြစ်ရင်အဲ့ဒါဒီဒေါသဖြီးပြီးလို့မလို့ပင်ပန်းလိုက်တာလွန်ရောစိတ်ပင်ပန်းကိုပင်ပန်းနဲ့အဲ့ဒါလည်းမပြီးနော်ဒါကြောင့်မလို့ဓမ္မကြီးမုံမြင်တင်းစစ်စစ်ပါတဲ့အဲ့ဒီဒေါသဟာ လူကိုချမ်းသာစေတဲ့အထူးသင်တရားလားမြင်မဲစေတဲ့အမြင်နဲ့ဒီအဲဆင်းရဲစေတဲ့အမြင်မဲတရားလားဆိုတာသိအောင်တရားတော်နဲ့ရှင်တင်ကြည့်ပါတဲ့နော်ကိုယ်တဏ္ဍတရားရှိတယ်ရှိတယ်ဆိုပြီးတော့ဒေါသကြတော့အဟုတ်ကြီးမှတ်ပြီးလက်ခံထားတော့ဒါတရားရှိတာဟုတ်ပါမလားမဟုတ်ဘူးနော်အဲဒီလိုဆိုရင်ဆင်းရဲကြောင်းလားချမ်းသာကြောင်းလားဆင်းရဲကြောင်းနဲ့ဒါကြောင့် ဒေါသကိုကြည်တမ်းမတင်မိပေနဲ့အထင်မကြီးမိပေနဲ့ဒေါသအထင်ကြီးပြီးတော့မှားပြီးတော့မိတာမတတ်တာလို့မလို့ပုထုဇဉ်လျောက်အနာဂံပုဂ္ဂိုလ်မဖြစ်သေးလို့မလို့မတတ်တာလို့ဒေါသထွက်ရနည်းနည်းပဲထွက်နည်းနည်းမထွက်နဲ့ဟုတ်လားနည်းနည်းထွက်ရင်မတက်တာဘူးလားတက်တာတယ်များများထွက်ရင်တော့ဘုရားဥပမာမှတ်ထားရောဘုန်းကြီးတို့ရွှေကျင်ကိုင်းကဒုတိယသာဝနာပိုင်း မဟာဝိတ္တရံဆရာတော်ဘုရားကြီးဆိုတာဆရာတော်ဘုရားကြီးစိတ်ဆိုးတဲ့ဒေါသထွက်တာကိုဒီတတိလဲဟုတ်ဒီတော့တရင်တော့မလဲဟုတ်တဲ့ဆရာတော်တစ်ပါးကမတွေ့ရတော့ကြောက်ကြည့်တယ်တဲ့ဆရာတော်ဘုရားဆရာတော်ဒေါသထွက်တာစိတ်ဆိုးတာလည်းမတွေ့ရပါဘူးဗျာဆရာတော်သိခံနိုင်လားကြီးလားလို့ တို့စိတ်ဆိုးတာပြီးရင်သာအုပ်ထုတ်ကြည့်လို့ဆိုတယ်အဲဒေါသကိုအမှုရာအချင်းမပေါ်အောင်ချုပ်နိုင်ထိနိုင်တယ်ဆိုတော့ကတော်တော်နိုင်နေမနေဘူးလားနိုင်နေတယ်အဲ့ဒါအမှုရာကတော့မသိရဘူးဒေါသမရှိတော့မဟုတ်ရှိနေတာပဲဒါပေမဲ့လို့သူတစ်ပါးကကိုယ့်အမှုရာကြည်ချမ်းအချင်းဒေါသထမန်းတော့မသိရဘူးဆိုတော့ဘောက်ကောင်းတယ်ကဲတို့ဒေါသထွက်တာကြည့်ရင်စာအုပ်ထဲကြည့်တဲ့ သလိုဖြစ်နိုင်ရင်အကောင်းဆုံးပဲတဲ့တစ်ချက်တစ်ချက်လွတ်လွတ်သွားပြီဆိုတော့ရုပ်ရက်ဆင်းရဲနဲ့တော်တော်ဟာမကြတော့တရားပဲနော်အဲဒီရုပ်ရက်ဆင်းရဲနိုင်တာပဲတော်တော်ရုပ်ရက်ဆင်းရဲပါဘုန်းကြီးမန္တလေးကတွေ့တွေ့တယ်ကျောင်းမော်နေရပဲကျောင်းငါဘုရားဓမ္မနှစ်ယောက်အဲ့ဒါရံပြင့်နေတာတယောက်ကရေထမ်းရင်းနဲ့ရေတမ်းတစ်ပေးကြီးနဲ့ တရားကတရားနဲ့တရားတော့ရိုးရတယ်သူတို့ဟောအများကလည်းအနိကမခံမဲ့ကိုအဝေးတာမှတော်တော်ဝေးပါတယ်တရားနဲ့တရားဆိုလို့ရှိရင်ပေတရားလောက်တော့ဝေးလိုက်နေတူရတယ်ဟာပြောလိုက်ဆိုလိုက်ဆဲလိုက်တာအဲ့ဒါပုံမြင့်ပါပဲဘုန်းကြီးကထင်တယ်ဒီဓမ္မတွေအဲသူတို့ဆိုတာဆဲတာပြောတာတွေကက်ဆက်ကြီးနဲ့ဖန်တာပြီးနောက်ကြတော့သူတို့ ဒေါသငြိမ်းသွားတဲ့အခါပြန်နားထောင်ခိုင်းရဘယ်နဲ့နေမလဲအဲ့ဒီလိုကြည့်လို့ရှိရင်တော့တော်တော်ပြတ်မှာနော်တော်တော်ပြတ်မှာအဲဟိုတုန်းကဒီထမ်းတဲ့ဓမ္မကလည်းပဲအဲသူတို့ကဘာပြောရမလဲအငင်နဲ့အကြီးတဲ့အဲ့လိုတော့အဲ့လိုတော့ဒီချားကလည်းတုံးရမရှိဘူး ရေဖန်းနဲ့တကားဓမ္မရေဖန်းသဘောကြီးနဲ့တကားကနေရောက်လို့လေသူကလူလဲငယ်တယ်ငယ်လဲငယ်တယ်လို့ပြောတယ်ကိုတယောက်ကတော့အရက်ကခမ်းမြင်းထွားသွားပဲသူကအကြီးလို့ဆိုတယ်လူလဲကြီးတယ်ကြီးလဲကြီးတယ်အာအုတ်ခဲမချတယ်လို့ပြောတစ်ချက်မြညာတစ်ချက်နဲ့အုတ်ခဲဆိုတော့ဘာလို့ဥက္ကဥက္ကတစ်ခုလုံးကြီး ဘုရားအောင်နေတယ်ဒီတစ်ခါမှသူကမပေါ်လာရင်သူကြည့်တော့ပေါ့အုတ်ခဲကြတော့မှာပဲလို့အဲ့လိုအောင်နေသူအဲ့ဒါမမြင်ဘူးအုတ်ခဲကြီးဒီရောနဲ့ဒါရမကလေးလေးအဲ့ဒါသူကတော်တော်ကိုပြင်းနေခဲနေတာပြင်းနေတာကိုအဲ့ဒါလုံးကြီးတော်တော်ဝတ်လို့ဒူးထရောက်နေကြောင်းလားဆိုတော့မကြည့်ရင်မြည်ရတာဖြစ်နေဩဒေါသဒေါသဆိုတာကိုလို့ဘာမှအမှားမှမသိဘူး ကျဲမကြောက်မလို့ဘာမှမသိတော့ပဲကိုအပေါ်ကိုရုပ်ပြဆင်းနေတာပဲလို့ကိုယ်ဒေါသဖြစ်တဲ့အခါဒီကြတော့လေအဲ့ဒါသွားတာပြီးတော့တတိယပြီးတော့อืมကိုယ်ဒေါသဖြစ်လို့ဒီညဒီလိုနေမှာပဲလို့တော်တော်ချက်ပြကောင်းတဲ့လုပ်တယ်ဉာဏ်ဉာဏ်အနာဂံဖြစ်တာကောင်းပါရဲ့ဉာဏ်ဉာဏ်အနာဂံဘယ်လိုဖြစ်တာကောင်းမလဲအနာဂါမိမဉဏ်ရလို့တတိယမဲ့ဖြစ်တဲ့အနာဂါမိမဉဏ်ရပြီဘယ်လိုလဲအနာဂါမိမစိတ်မဉဏ်က ဒေါသကိုအမြင့်ပြအကျွင်းမဲ့ဘာမှမရှိအောင်ပယ်တတ်ပြလိုက်တယ်တဲ့ဒါကြောင့်မလို့အနာဂါများဒေါသမရှိတော့ဘူးတဲ့ဒီတရားအနာဂါမှာတော့ဘယ်ရုပ်ပြဆင်းရဲဖြစ်တော့မလဲဖြစ်တော့အဲဒါကြောင့်ဘုန်းကြီးတို့ပြိဿယဟနာမဖြစ်ခြင်းနေပါစေတတိယမဲ့အနာဂါမိမဲ့ဉာဏ်လေးတော့ရအောင်အာမထုတ်တယ်မလားအာထုတ်တယ်နော်အမှန်တော့ရလို့ရှင်တော့ကိုချမ်းသာတာပဲ အဲ့ဒီဒေါသဝင်လာလို့ရှိရင်ဘာဖြစ်တယ်လဲတဲ့ဒေါသအာဌာဏဇာနာတိဒေါသဓမ္မငါပဝတိအန္တဓမ္မံဒဂါဟောတိယံဒေါသဘဟတတဟတိမရံဒုထောဓမ္မနပတတိဒုထောအဌနပတတိဒုထောဓမ္မနပတတိအန္တဓမ္မတရာဟောတိယံဒုထောတဟတိနရံဒုထော ဒေါသထွက်သောပုဂ္ဂိုလ်သည်ဓမ္မအကြောင်းဝဏပတ္တိမမြင်ဒုထောဒုထောဒေါသထွက်သောပုဂ္ဂိုလ်သည်အထံအကျိုးကိုလည်းနပတ္တိမမြင်တနည်းဒုထောဒေါသထွက်သောပုဂ္ဂိုလ်သည်ဓမ္မတရားတော်ကိုနပတ္တိမမြင် သောတရပုဂ္ဂိုလ်သည်အထံတရားတော်၏အ내ဒိဗ္ဗေကိုနပတ္တိမတိတဲ့ဒေဝဟထွက်လာပြီဆိုလို့ရှိရင်တရားပြီးပါမလားမပြီးဘူးတဲ့တရားတော်ရဲ့အ내ဒိဗ္ဗေလည်းမပြီးဘူးအကြောင်းလည်းမပြီးဘူးအကျိုးလည်းမပြီးဘူးအန္တတမန္တရာဟောတိယံဒောသောယံကောဒောဘဟတိယံဒုဒ္ဓဘဟတိနရာ သောအမြတ်ထသောပုဂ္ဂိုလ်သည်အန္တတမံအမိုက်တိုက်ပြီးဟောဒီဖြစ်အမြတ်အမတ်အမြတ်ထွက်တဲ့ပုဂ္ဂိုလ်ဒေါသထွက်တဲ့ပုဂ္ဂိုလ်ဟာမှောင်ကြီးကြသွားတာမှောင်ကြီးကြသွားတာဆိုတာဘာပြောတာလဲဘာမှမမြင်ရတာမျက်စိနဲ့မမြင်ရတာလားဉာဏ်နဲ့မမြင်ရတာနော် ဒေါသကဖုံးဖန်ပြေးပြလိုက်တဲ့အခါကျတော့ဉာဏ်ကဝေဘာခွဲခြားနိုင်နေသလားမဝေဘာမခွဲခြားနိုင်တော့ဘူးဒီတော့အခါကျတော့အမောက်မှိုင်အမိုက်မှောင်ကြီးကြသွားတယ်မလုံတဲ့နာလုံမိတယ်မပြောတဲ့နာပြောမိတယ်မကြံတဲ့နာကြံမိတယ်အဲ့ဒါလို့ဒီလိုကြည့်တော့မှားယူတယ်တဲ့ဒါဖြင့်ပြောတဲ့နဲ့ဟာပဲမပြောတဲ့နဲ့ဟာပဲသိနိုင်တဲ့အဋ္ဌညာမရှိတော့ဘူး ဘာဖြစ်လုံးတဲ့နဲ့ဟာပဲမလုံးတဲ့ဟာပဲလို့သိနိုင်တယ်အသိဉာဏ်လည်းမရှိတော့ဘူး။ဘာဖြစ်ကြံတဲ့တွေးတဲ့ဟာမကြံတဲ့မတွေးတဲ့ဟာပဲလို့သိနိုင်တယ်အသိဉာဏ်လည်းမရှိတော့ဘူး။အဲဒီလိုမရှိတော့တဲ့ပဲအမှားအမှားရင်းရင်းနေလုံးပြီးတဲ့အခါကျတော့ဆင်းရဲရတယ်တဲ့။အန္တပမန္တရာဟောတိယံဒောတောဘဟတိယံဒောတောဘဟတိနရံဒောတာ ဖြစ်ပြီးဆိုလို့ချင်းအဲ့ဒေါသဆိုတဲ့အတိပ္ပယ်ပါလဲဆိုတော့ဒုပ္ပတိဗဒုပ္ပတိတိတော်တော်တဲ့ဒုပ္ပတိဗဒုပ္ပတိစိတ်အစဉ်ကိုဖြစ်စည်းတတ်တဲ့ကြောင့်ဒေါတော်တော်ကြီးတဲ့ဒေါသဆိုတာဖြူစင်တဲ့စိတ်အစဉ်ကိုဖြစ်စည်းတဲ့စိတ်ပဲတဲ့ဗဂရိအနေနဲ့ကောင်းနေတဲ့စိတ်အစဉ်လေးကိုပြတ်သွားအောင်ဖြစ်စည်းတတ်တဲ့တရားဒေါသတဲ့ဟုတ်သလားဟုတ်တာပေါ့ ပဂရိကြည်လင်ဖြူစင်းနေတဲ့စိတ်ဟာဒေါသဝင်လာနဲ့ဝင်လာတာနဲ့တပြိုင်နက်တည်းပါဖြစ်ပါလေနောက်ကျညင်မဲ့ပါတယ်စိတ်ရဲ့ပျက်စီးပါဖြူစင်းတဲ့စိတ်ရှင်နဲ့ပျက်စီးပါအဲဒါလို့ဒေါသဝင်လာပြီဆိုလို့ရှိရင်စိတ်အစဉ်နဲ့ပျက်စီးပလားဆိုတော့ရုပ်အစဉ်ကမပျက်စီးဘူးလားပျက်စီးတယ်ဘယ်လိုဖြစ်ပါတော့ခက်ထန်နဲ့ကြမ်းတမ်းနဲ့မျက်နှာကြီးနီးလာတဲ့မဲလာတဲ့ဟုတ်တယ်မလား မခံကရွဲလာတဲ့ပါဇက်ကကြိုက်လာတဲ့ဟုတ်ကဲ့လားအဲဒီကနေပြီးလက်ပြီးကမြောက်လာတဲ့ဒုတိယကောက်လာတဲ့ဟုတ်ကဲ့လားအဲ့ဒါရုပ်ရှင်တွေကပြည့်စည်လာတာတတော်ကိုကိုယ်တော်ရည်ရဲ့မြင်ကောင်းကြည့်မကောင်းဘူးဒါလည်းဒါလည်းဒီဒေတာရဲ့အဟုတ်အောင်နေတယ်တချို့ပြောတပည့်တော်ဗျာတရားတွေအတုတခြားဟာတော့ခိစ္စပြီးပါဒေါသအဲဒေါသမနိုင်ဘူးဖြစ်နေတယ် ဒေါသပယ်နိုင်လို့ပြောဒေါသအဟုတ်ထင်တာဒေါသအကောင်းထင်တယ်ပယ်နိုင်လိမ့်မှာဒေါသဟာမကောင်းဘူးအဆိုးဆုံးတရားပဲလူတွေအရင်ကြီးထိဆွဲချတဲ့တရားပဲလို့သူနားလည်လို့ရှိရင်ဒီဒေါသသူထင်ကြီးပါမှာအပင်ကြီးရဲ့အဲ့ဒေါသသူရှိပါမှာမရှိဘူးဒါကြောင့်ပြောရတယ်ဒေါသမကောင်းမှန်းတော့မကောင်းမှန်းပြီးတဲ့ဒေါသကိုမကောင်းမှန်းမပြီးလို့လို့ အဲတော့အဲ့ဒီတော်ကနေပြီးစိတ်ကိုချထားလို့ဒီမထားနဲ့ကိုယ်စိတ်ကိုအထက်မြင့်တင်ထားလို့ရှိရင်ဘုရုဖြစ်ဖြစ်ကိုကကိုကအထက်ကလို့အောင်းမိထားတာမလားကိုကအထက်ကလို့အောင်းမိထားတဲ့အခါကျဟိုလူကြီးကကိုယ်ကိုနည်းနည်းပါးပါးလေးပဲအဲမခံကြအောင်ပြောလိုက်မယ်အမှန်ငါနေငါပြောရတာတူလို့မဟုတ်ဘူးလားထောင်းနေဖြစ်ပြီနော်ထောင်းနေဖြစ်တော့ပထမဆုံးမှာတာဘယ်လိုလဲကိုယ်ပဲဘာနာတော့ စိတ်ဆင်းရဲတာပေါ့ဟုတ်ကလားစိတ်ဆင်းရဲတာပေါ့ကိုယ်ရောမဆင်းရဲဘူးလားတကယ်လို့သာလို့ကြည့်ပြီးဆိုတော့မကြုံတရားကကိုယ်အပြစ်ပြောအောင်မကြုံတရားကကိုယ်မကျุမဟုတ်တာပြောအောင်ပြောနိုင်တယ်။ဟိုးဒါလူပဲပြောမှာပေါ့။လူဆိုတာဒီလိုပြောတတ်တဲ့လူလည်းရှိတာပဲ။ဟုတ်လား။အဲ့လိုဆိုတော့ထောင်းနေပြောမှာ။ န်းကြီးအမေကျောက်ကတိန်တရားဓမ္မခရီးမှာစေကလန်ရောက်တော့စေကလန်မှာစေကလန်ရဲ့မြို့တော့မန်းမြို့တော်မှာမန်းမြို့ကနေပြီးဇူရိုကိုသွားတာဟိုကဒေါက်တာမီကိုဖိဒါဆိုတာသူကကားနဲ့လိုက်ကြတာသူကတရားစခန်းဘာဝင်မှာသူဘုရားဘာသာဦးဦးပြီးတော့လည်းဟုတ်တယ်အဲ့ဒါနဲ့ကားနဲ့မြို့ထဲမှာလျှောက်သွားကြတဲ့အခါကျတော့တနေရာမှာလမ်းကုန်မှာ ဘုန်းကြီးတို့သားကလမ်းဆုံးကိုနောက်မှရောက်တာပါဟိုဟိုကားကဘယ်ဘက်ကလာတဲ့ကားဘယ်ဘက်လမ်းကလာတဲ့ကားသူကအရင်ကြောင်းမြင်တာဒါပေမဲ့အဲ့ဒီကားဒရိုက်ဘာကဘုန်းကြီးတို့သားကိုအရင်ဖြတ်ဖို့ပြောတယ်ဘုန်းကြီးမြင်လို့လားတော့မသိပါဘူးစိတ်ကလာလူတွေကတော့ယဉ်ကျေးမှုအမှန်တန်ရှိတယ်လို့လေနိုင်ငံကြီးတယ်တဘောပြတယ်သူတို့ကြည့်တော့လေအေးအေးဆေးဆေးနဲ့စိတ်ချမ်းသာကြတယ် ဝင်သွားဖို့ဆိုပြီးတော့မြဲကြီးကြားတယ်ဒီကဒီကဘုန်းကြီးတို့သားတော်ကဒေါက်တာမျိုးကိုပြိပါလည်းမသွားဘူးဟိုကပြတယ်နောက်ဆုံးနောက်ကြတော့ဒီကဘုန်းကြီးတို့သားပဲသွားလိုက်တယ်အဲ့ဒီမြဲလမ်းကဖြတ်ကူးပြီးတဲ့အခါကျတော့ပြိပါပြောတယ်ဘုန်းကြီးကိုအဲ့ဒါသုကလာမဘုရားတဲ့သုကလာမလူတွေဒီလူပဲဒီဒီအမှန်တန်ငဲ့ရတဲ့ဘောကျင်နာတနာတဲ့ ဟိုမှန်နေဒါမှန်နေဘုန်းကြီးနိုင်ငံသားမှပိဿာမြတ်စာအုပ်ထဲမှာစုကလန်ကပုဂ္ဂိုလ်တွေစီကံယူပြီးပုံပြီးတော့ပရိဒီငဲ့ညာပုံကိုတနေရာမှာအဲ့ဒါလိုပဲလမ်းပြပြီးတာမှာအတွေ့အကြုံတွေဒီကနိုင်ငံသားမှပိဿာမြတ်စာအုပ်ထဲဘုန်းကြီးထည့်ရေးထားတယ်။အခုလည်းဒီလိုရှိနေပြီးပြီးမှပဲပြီးမှပဲဒကမာဒီဒကမာကြီးတရားကအဖွားကြီးကအသက်60လောက် ခွေးလေးလက်ဆွဲပြီးတော့နောက်ကကျိုးလေးနဲ့ဆွဲပြီးတော့လမ်းကူးလို့လာတာဘုန်းကြီးတို့ကကမောင်းတာအဖိုးအိုပဲတခါကြီးတယောက်အသက်90ကျော်လောက်ဒါမျိုးလည်းကောင်းကောင်းကောင်းဖြစ်ပြလာတာအဲ့ဒါလမ်းမှာဆင်ရတဲ့အခါကျတော့တယောက်တယောက်လမ်းပေးနေတာနဲ့အဲ့ဒီနေရာမှာအချိန်ကြားနေတဲ့အကြောင်းဘုန်းကြီးထည့်ပြီးရေးထားတယ်နိုင်ငံကြားမှပေးကြတဲ့စာအုပ်ထဲမှာအခုကအဲ့ဒါကတော့89ခုနှစ်ကဒါကအခု82ခုနှစ်ဒါ အဲ့ဒါနဲ့ဘဝရောအဲ့လွန်သွားတော့ဘုန်းကြီးကအေးပြပြောတာဟုတ်ပြီသားပဲလို့ဟုတ်လဲဟုတ်တယ်ဘုန်းကြီးပြီးနောက်တနေရာကျတော့လမ်းလုံးတစ်ခုရောက်ပြန်ရောရောက်တဲ့အခါကျတော့ရှေ့ရကားကလမ်းလုံးမီးပွိုင်းနဲ့မနာမကမှသူကရလို့မိယာအချက်ပြမိယာမပေးသေးလို့ခွင့်နေလို့ဒါနဲ့ဘုန်းကြီးတို့ကလည်းပဲနောက်ကသွားရတယ်နောက်ကသွားရတော့ ရှေ့ကားနဲ့ရှစ်ပေกว่าလောက်တော့ရပ်ပြီ။အဲရပ်ပြီးတော့ရပ်ပြီးရပ်တယ်ဆိုလို့ရှိရင်ရှေ့ကားကလူကခေါင်းထုတ်ပြီးတော့နောက်ပြန်ပြီးဘုန်းကြီးတို့ကားဒရိုင်ဘာဒေါက်တာပြိဝါကိုလှမ်းဟောက်ပါလေရော။ကားနဲ့တော့ကြီးအောင်ရောက်ရမလားဆိုတာအဲ့လိုဆိုပြီးဟောက်ပါလေရော။ဘုန်းကြီးပြောတယ်အဲဒေါက်တာဘယ်နဲ့တော့အဲ့ဒီလူလို့အဲ့ဒီလူကဘယ်နဲ့လဲလို့ဆိုတော့ဘယ်နဲ့ပြောလဲ ဒီလိုလူလည်းတယောက်တည်းတော့ရှိတာပဲတဲ့ဒီလိုလူလည်းတယောက်တည်းတော့ရှိတာပဲတဲ့အခုလည်းအဲ့ဒါလို့ပေါ့ကိုယ်ကစိတ်ချထားတဲ့အခါကျတော့ဟာဟန်တာလူလည်းဒီလိုလည်းဒီညာပြပြောတယ်လူမကောင်းပြောတယ်လူလည်းရှိသေးတာပဲဒီညာဆိုရင်ဆိုရင်သူရဲ့နဲ့တဲ့လူလည်းရှိသေးတာပဲလို့ဒီလိုနှလုံးသွင်းနိုင်တယ်ဆိုလို့ရှိရင်တော့ ကောင်းဝင်တယ်ဖြစ်ပါမလားမဖြစ်ဘူးစိတ်တင်ထားလို့ရှိရင်တော့ခဏမတိနဲ့ပြီးပွက်သွားမယ်ဆိုရင်တော့အဲ့ဒီလူကထောင်းနဲ့ထောင်းနဲ့ဖြစ်နေရတာနဲ့ပဲသူစိတ်ချမ်းသာအောင်မလားမချမ်းသာဘူးဒေါသဒေါသပိတ်ဆိုးတယ်ပိတ်ဆိုးတယ်နော်ပိတ်ဆိုးတယ်အဲ့ဒီဒီကအကနာအဲ့ဒီဆိုရလာကအဲ့ဒီကားပြင်ကြီးသူကန်းနဲ့ရှင်းတယ်လောက်တော့မဝါနေတာအဲ့ဒါဆိုလို့ရှိရင် ပြန်ပြောဖို့တော့ကောင်းတယ်ပေါ့မိတ်ဆွေဒီလောက်လေဒေါမနနဲ့လေညကနဲ့ရှိပေလောက်တော့ကြွားနေတာပဲအဲ့ဒါအဝေးကြီးကပါကြောင့်များဘလောက်ဒေါသနေလဲဒေါသကြီးမျိုးတော့မထပါနဲ့ပြောကြတာပေါ့ဒါပေမဲ့ဒီကပရိပါကစိတ်ချထားတဲ့လူဆိုတော့ပြုံးပြုံးနဲ့သူကပြောတာအင်းဒီလိုလူနဲ့တယောက်တလေတော့ရှိတာပဲတဲ့ပြုံးပြုံးနဲ့ပြောတဲ့သူအဲ့လိုဆိုပြီးသူကကိုသူနောက်ဆုတ်ပေးတယ် အဲ့ရချမ်းသာသွားရောဟိုလူထွက်လို့ဒေါသထွက်လို့တာသူကတော့ကြာဖုံးကဟောလိုက်နေဆိုလို့ရှိရင်တော့ဘာဖြစ်မလဲနှစ်ယောက်ကားပေါ်ကဆင်းပြီးတော့နောင်ကျင်ချအောင်မရှိဘူးဟုတ်လားအဲ့လိုဆိုတော့အကုန်ချမ်းသာကုန်ပြီပေါ့အဲ့လိုမဖြစ်အောင်နဲ့ဒေါသရဲ့အပြစ်ကိုမြင်မှစိတ်ကိုမထားပါနဲ့ချထားပါချထားလို့ပြီးရဲ့အထိပိုင်အရှာအမှမြဲပါတယ်ပင်ထားရင်တော့ အထီးခိုက်ကြမှာများပြီဒီလိုဆိုတော့ထီအောင်ခိုက်တဲ့ဟာဆင်းရဲပြီပဲနော် now ဒေါသထွက်တဲ့ပုဂ္ဂိုလ်ဟာတဲ့ဘယ်တော့မှသူချမ်းသာတာမအိပ်ရပါဘူးတဲ့မြတ်စွာဘုရားကအင်္ဂုတ္တရနိကေကောထနာတုတ်မှာဟောခဲ့တယ်ဒုက္ခံတေတိအဲသောဘိက္ခဝေ ဒုက္ခံဒေတိကောတာပိကုတောဒိဋ္ဌိจิตာจิตမိတို့ကောတာပိကုတောဒေါသဤအနှိမ့်သကိုခံရသောသောထုတဝေတိဒုက္ခံဆင်းရဲစွာဒေတိအယဤဒေါသရဲ့အနှိမ့်ဆက်ခံရတဲ့အဲ့ဒီပုဂ္ဂိုလ်ဟာတဲ့ဆင်းရဲရဲ့အရာတဲ့တဲ့ဆင်းရဲတာကမအေးရဘူး မြန်မာစကားလုံးသုံးတာမြတ်စွာဘုရားသုံးတဲ့စကားလုံးကောဒါဘိတုတော်ကောတော်လို့ဗာမညသုံးရင်လည်းရတယ်ကုတ်တော်လို့သုံးလို့ကျင်လည်းရတယ်ကုတ်တော်အမြင့်ထွက်တော်တော်ထုတ်ပုဂ္ဂိုလ်ဒီကောတော်တော်ကကြီးတော်တော်ထုတ်ပုဂ္ဂိုလ်ဒီအဲ့လိုသုံးလို့ရတယ်ဒါပေမဲ့မြတ်စွာဘုရားအဲ့လိုမသုံးဘူးအပေါ်လေးထပ်သုံးတယ်ကောဒါဘိတုတော်တဲ့ ဘိဗုဒောဆိုတာအနှိမ့်ဆက်ခံရတာပြောတာကောဒါကဒေါသဒါကြောင့်မို့လို့ကောဒါဘိဗုဒောဒေါသဤအနှိမ့်ဆက်ခံရသောသောထုပုဂ္ဂိုလ်သည်ဒုက္ခံသင်္ခေရရတိတိအိယာဤတဲ့ဟောဘုရားရှင်ကောဒါဘိဗုဒောလို့သကလုံးသုံးလိုက်ခြင်းအပြင်ဒီဒေါသဟာကောင်းသလားဆိုးသလားမသိကြဘူးလားအဲဒေါသရဲ့အနှိမ့်ဆက်ခံရတယ်ဆိုတော့မဟုတ်ဘူးလား ဟုတ်တယ်အဲကိုယ်ထုလို့လည်းထုနေမှလည်းမသိဘူးနော်ဘုရားထုနေတာဘုရားထုနေတာအဲ့ဒါထုလို့လည်းထုမှမသိဘူးကိုယ့်အကိုဟုတ်ပါပြီအောင်နေတယ်အထုခံရတာတော့ဂုံကြီးနေဟုတ်ကြလားဘာနဲ့အထုခံရတာဂုံကြီးနေဒေါသနဲ့အထုခံရတာလည်းဂုံကြီးနေတယ်လို့ဟောပရိယာဝိတ်တယ် ုန်းကြီးကလည်းတတိယပြောတတိယပြောနေတရားတွေကရှင်းဖို့နော်ဘုန်းကြီးတို့ဒီမှာလည်းဒေဝကြည့်ပြီးတော့ဒီမှာလည်းနာမည်သဘောတရားပြည့်တယ်ဆိုတော့လူကြီးတွေကဒီလိုပြင်ကအင်္ဂလိပ်ထောင်ထဲမှာနာမည်သမားတွေချချထားလို့မလို့အကျဉ်းကြတဲ့အခါကျတော့ ကမှသူတို့ကြီးကြီးနိုင်ငံရေးမှာပါညောင်နောက်ကြည့်ကြည့်ပြီးလဲထင်ရှားလို့တော့ကြည့်တယ်ဆိုတာကလည်းပဲအမှန်တရားတင်ရတယ်သူကအဲဒီထောင်ထဲမှာနိုင်ငံရေးသမားတွေပြေကြတဲ့အခါကျတော့ခေါင်းဆောင်ချင်းချင်းစကားများကြတယ်အယူဝါဒရေးရာကပတ်ပြီးထောင်ထဲမှာစကားများတော့အချင်းချင်းထိုးကြသိကြမလို့လို့တော့ဘေးကတတိတပန်းနဲ့မိတ်ဆွေတွေကဝိုင်းဆွဲတာတယ် ပေါင်းခဲ့ထားတဲ့အခါကျတော့ဟိုတူးရတော့အမှန်အရေးထူတဲ့ပုံပေါ်တယ်ဒီဒီလူကအရေးထူတဲ့ပုံပေါ်သူကတော့ဘာမှခုလို့တဲ့ပလက်ကမှာပလက်ကတိုင်းမှာထိုင်းမှုဒီတိုင်းနေတယ်တဲ့ဟိုတယောက်ကဒေါသကုံမာရကဝုံလာရင်းလာနေလို့အတင်းဆွဲရတယ်ဆွဲပြီးတော့သူ့ကိုပြန်ခန်းနဲ့ပြန်ပို့ပြီးတော့သူ့ကလေးတော့အတင်းပိတ်ခိုင်းပြီးဖိထားတယ်။ဒါနဲ့ပဲပေါင်းချုံပြေးလိုက်တယ်။ဒီလိုကြာကြတော့ စိတ်ပြောသွားတယ်အဲ့နိုင်ငံကြီးဓမ္မကြီးပယင်းကြီးလေပယင်းကြီးပယင်းကြီးကိုပြီးရောပေါ့အမိဒီကြီးအဲ့ဒါနဲ့ဒါပဲလေလို့တော်တော်ကြတော့တော်တော်ကြကြတော့ပုံရင်ထဲကနေပြီးဘုံလာရင်လည်းထလုံနေတယ်လေတခုတဟဲနဲ့ထပြီးလုံနေလို့တွားကြည့်တော့ခမအေးရကနေပြီးသူကဒေါသထွက်နေတာ